Paul P ทุลำลักบุนีนาลายไม้จนิและซอมลีละงาคอกปีซอมกุกละนีนา hai khya na hun sol tak pol in u te nau te hong han swa hi atop khak na a u te nau te o to pa sung le ama wang let na sunga tha hat un git lo na ni hong tunga no te in na khem pe hi zawa nadin zo na dingun pasian gal hiam khem pe na sil un chi hi imai a hong tung ding ni o e pasian ta te hi ung achi te laka ki hai khian na hong tung ding mo มิดิกเตลักะมิดิกโลเตหงกิมุดิงฮีขวักเลียนปีในนปีอาตัวขวักสุงาอากำตะโลมีเตอินอามาวซิมเหมาะขวักจะตอกิจุยอินขอมียลในดิงอุฮีปอลกัมมัลสุงาอมถูเตอิงไอสุดดิงอินหอยฮีเกมาอินมิดังเตถูฮิลิน thu khat pe wa keima ma achimo ka hi lo na dingin keima pum pi kem in thu kamang sak hi langpang pol a kwa be lap thei ding chi kal pa in amu na ding in lim tak in zong hi to pa hong pai bai ta ding hi tua hun ma in thu khem pe khen sat sa in om ding hi he pi na ta mau te akipya khowak banga agam ta mi te to pa lama apangin kisim ding hi polpisian swa na hun hong tung han han hi pasian in asiang tho athuman mi pol nei hi hongtung bai ding ki hai khian na hun pi sunga eite in israel mi phaza i thei thei ding hi topa in alo pi toy a abu phual azap siang silsel ding hun hong nai hi chi limte in hong lak hi swatang na azong te gwalzo na pasian mi pol te ke hong kilak hi amau te nak pia akisin na kamu hi kim khat te up na ta nak pi in ki ko u a pasian kya nga thum u hi kim khat te twa nak pi a thum na a ki hello u a hi na kamu hi amu te in lung hi mo na le kidop na mel nei lo hi amau te in akim u a om khomial nil khelo u a tua in meilom pi bangin amau te tuam hi wan tung mi te in amau te nu sia u hi athane iza u to doi te do a amau te hu dinga lung ke lo a pasian achal te hu dingin tua wan tung mi te paiwing veng a hi na kamu hi aswa tang na ding u a anahan jamlo te wan tungmi te in nusia u a amau te kamunon ke hi thu angen te a hi le nak pin ki ko in thu anget nge du chiang in jaisu kyang panin khowa khat vei vei amau kyang a hong tang in amau te thanga sang in amai u zong tang sang hi kisin na bang hiam chin kadong hi tua pen laudi kya mi te kyang a thuman te ti in again khia tang taka te ti panna in apian sak kisin na hi lam ke hong kilak kamu hi tua in asang mi te lungsim sunga na sem dinga din mun sang sak in thuman thu tak gen khe sak ding hi kim khat te in tua tang taka te ti panna sang nom lo ding u hi amau te in tua thu hong lang pan ding wa tua in pasian mi te laka kisin na hong piang sak ding hi ทุมานเตตีอีเตตีปันนาอลังซงกิงไงโลวีปอลปิไมลัมดิงตอกิไซเตตีปันนาอบุปีอินอากินยาลสามโลหางินกิจังคายไงสุดมามาฮีตัวเตตีปันนาอินกิสิกนาตักตักเปียงสังดิงาตัวทูอสังเข้มเปอินทูมังอินเสียนเท่านาอ่างดิงอุฮีวันตุงมีอินไงอินหงจีฮีอสอดโลอิน tum thei tampi ngai ma ma ki tuak ma ma banga aging khat kaza hi kaza ngei la o khem pe sang in ngai zo hi he pi na khwal na pa toy na le asyang tho lungdam na to ki dim bang a hi hi tua in kapum katak hong lungdam sang hi wa dung mi in en in hong chi hi a kising zua zua mi hon khat kamu a ke en gi ge hi lung sim tak pi to nak pi in thu ngen a a kap kamu ngei te hong ke lak hi amau te kim ko da a ching wan tung mi te thuap ni pha u hi amau te alu pan a khe dong u gal hiam vi ve to ki tuam hi gal kap hon khat bangin amau te ki tuang diam diam in kin u hi amau te mai tanga athuak u gal do na le nak pia ki tom na te hong kilang hi amao om dan lungim ma ama tuak hi hangin tu in amau te wan tung wang le na khowak to tang uhi amau te in gwal zo na nga uhi tua hi manin amau te sung panin gen zo lo lungdam na sian tho na le ki pa na te aging khia a hi hi tua mi hon te a phaza kiam hi kim khat te kising khia a lam ka la kinusia hi mangmu na alian thum ane som la nga pan som la sagi en in lung hi mo lo a akidom lo te gwa zo na le hot khia na man pha sa a ตัวงะนะดิงานักปิยาอทุมทุมเตลักอาอกิเฮลโลเตขมยาลสุงะกินุสยาฮี a hi zong in mi hon te pen thu man len a amau te to hong ki pol mi te in hong be lap u hi doi te in amau te um chi lai u hi hang in amau te tunga hi zo nei non lo hi efisa alian guk aneu samlani pan samlegiat gal hem athwa mi te in wanglet na to thu man again khiat u kaza hi tua in muibun hi aki hen mi te kamu hi numei kim khatte apasal te un hen a nau pang kim khatte anu te apa te un un hen hi thuman azak lo na ding uwa kham na athuak achi tak mi te in tu in khau tak in thuman honglen u hi abe aphung u aki tak na be ta hi thuman bek ma amau te in thu pi hong sata u hi nun tak na sangin zong man pha zo de huai zo sa u hi amaute in andu tuidu bangin thuman du hi twaza a ki kherna apyang sak bang hiam chi in kadong hi wan tungmi khat in tua in gwa nu nung to pa kyang pana tha thak thumna wan tungmi tang ko na hi hi chi in hong dong hi tua tel tuam te in wang let na nei u hi wan tungmi in en in hong chi hi tua mi gelo te a hi thu um lo te lam ke en hi amau te phekheu kho u hi pasian mi te lop na le wang le na in amau te thang pai sang hi mun khem pewa buaina buaina vi ve om hi pasian khowak le wang le na anei mi hon te do na ding vai ki hom hi khomial in amau te tuam chep hi hangin amau te in pasian muang in ama lama kip tang in ding u hi amau te lungmanga om kamu hi tua chiang in dei taka amau te pasian kyang a ki ko na ka za hi sun to zan to amau te ki ko u hi luka alian som ligiat anew sagi ligiat le mangmu na alian som lali anew som lali le som lenga hi kamalte kazahi pasian o nangma de na bangin piangta hen namin athan na ding a hi le nami te aswa tak na ding lampi bol in ka kim ko duwa lo ki te khutlum panin ko te hong hon khia in amau te in tha hong som u hi a hi zong in nangma khut in hot khia na hong pa the hi hi kamal teng khong ka chiam te the hi amaute in akilom zo lo na u nak pi in ki pok u a pasian de na bang bang apiang ding in ki ap hi jacob ma bangin avek pi un apeng om lo in aswa tak na dingun ki tom in de tak in thu mu hi amaute nak pia ki ko ding akipat lai tagun amaute a he pi wan tung mi te amaute hon khading in kwan nuam u hi ai zong in amaute a uk atun sang wan tung mi khat in phal lo hi pasian de na kiching khit nai lo hi amau te in hai don lai ding u hi ตุยพุมนาตอมาวเตตุยอกิพุมลายกูลีจีฮีวันเลเลยอลอกโกปะเซียนอกิงกะซาฮีจวลอเลียนทุมอเนวซอมละกุกเฮบรูอเลียนซอมลันดีอเนวซอมนิละกุกเลมังมูนาอเลียนซอมละกุกอเนวซอมละสกิเอ็นอินจินนักปีอินลิงฮีอินเตกิจิมินมุนเคมปะวะกิเทฮีอังไงมะมะละออกิงบังอิน gwal zowa ki kona ki chian ma ma khat ka zahi ตัวมีฮอนเตกเอ็นฮีตัวมาเดียวอาเงินใช้นาและมัดละเฮนทวกมีเตะฮีฮีอามาวเตกิขะเคตาฮี ขวางเลียนปีอมาวเตตงะตางฮีอมาวเตเอ็ดลอมบวงซาเมกิมนาและลุงคำนาเข้มเปเบตาฮีอมายสวะเข้มเปวะจิดำนาและเมลหอยนาเกมูฮีอากาลเตอุอากิมก็ดูอลอกีเตมิสีบังอินตูอุฮีฮอดแขนนาอ่างะมิเสียงโทเตตุงาอาตางขวากอมาวเตอินทวงโซโลอุฮีวานปนินเมลกะเจซูหงปยาอจิตัก ຮັກສະນາອຖວງມີຫົນເຕມີທຽນຄາລຄັດສຸງິນວາງເລດນາຄັດປັນວາງເລດນາຂະດາອາກິເຄລມະເຕງິນ amaute tunga atang wanglet na omden hi han khuk te ki hongin si theilo na silin misyang tho te hong tho khya u a si na le han khuk ki zota chi in ki ko u hi a hing lai misyang tho te to wan kim lai a to pa don ding in amaute ki la to a a si theilo kam khem pe panin wanglet na le gwal zo na la te ki sakhe zia zia hi gal kap hon ni kamang mu na a nak pia kido gal kap hon ni kamu hi hon khat pen leitung chep te na atuang dial khat in makai a hon khat pen sisan abang mang pa dial in makai hi topa gal kap lak panin hon khat khit hon khat in gal pa lampom a gal pa lampanin minam khat khit minam khat in thu piak azui pasian mi te to akipol u chang in dial khat khit dial khat leiwi laka kinusia hi วันกิมลายอเลงวันตุงมีขัดอินขุดตัมปีสุกาเอมานวลเดียลอเปียกลายตักอินอัธหาดกาลกับมังคัดนักปีนกิโกอาฮองกิกวาลุนปะเซียนทุเปียกเตเลคริสเตติปันนาตุงอาอจิตักเตอินอปันมุนอุลตาเฮนอมาวเตลักปันฮองไปเคียอุนลาอตัวมินฮองอมอุนอเสียงโทโลเตลองเกอุนตัวฮิเลโนเตกองไงดิงา no wading in pa hi in no te katanu le katapa na hi ding uhi to pa hu na de te thahat pa don na dinga ตปาหุนาอดิเตเข้มเปหงไปคตาเฮนจีฮีตูอินปอลปีอินกาลโดฮีตูอินจานกิมขมียลสุงะเอเตอิอมาเลยตุงบปีมิลิมเบียอิสวาเคนเดกฮีอฮีซองอินกาลกิดาวนาคิดจางอินกวลโซนานีหงตุงดิงฮีวานตุงะปะเซียนเดกนาอเปียนมาบังอินเลยตุงะซงเปียงดิงฮี ตัวหุนเจียงอินวันตุงทุกข้ามเลาบวงทุกข้ามดังขัดจองอมเลาฮีมีเข้มเปลุงดามินอินกวนขัดฮิดิงฮีคริสดิกนาปวนอฮี ผัดนาและลุงดำกนาปวนเตกิสิริงฮีนาเคมเปอินอีดหวยเทมามาอินปัสยันตุงอผัดนาและปะตอยนาเปเดนดิงอุฮีเลยตุงบุปีวันตุงขวางอินตวมดิงฮีลุงดำนาตะกุมเตหงกิเวดิงฮีขะตางจงนิตางบังฮิตดิงานิตางจงตัวอตานาจะสางอินตางดิงฮีตัวเตมูอินจิงสังอักซีเตอินลาสะขอมดิงอวา pasian ta te lungdamin ki koding uhi mo na om non loading hi si na zong om non loading hi chi in pasian le khrisong ki ko khom ding hui hi bangin ke hong kelak hi a hi zongin polpi in mu thei mu mo galte ado kul ve ve ding hi mi hing mel puwa satan sol tak te leitunga om hi mi pi te topa alang pan ding in mi te ki pol khom hui chris in he pi na to khum ma ya ทุมนาอบอลนามุนนุเซียอาถูกิกนาปวนตัวอสิลมาเสียตัวกิปอนาเตอมสวงดิงฮีซาตานสอลตากเตขปีแค khem pe wa oma pasian thu kham alang pam te pati tuam to ma kilom khom sakin man la ma ma hi mi siang tho hi ung achi te le thum lo te hi ung achi te to pa ti te to pang khom ding hui pasian mi te a ding in အထနေမ်တေဟီဒင်းဟွန်အုံလိုဟီတ ோம் ဝေချစ်ဇုံကေလမ်လိုအာအီအုံခါငမ်ဒင်းဟီလိုဟီ